ဘုံနှစ်မှာကြားရောက်တဲ့ရောင်သာလက်မြမှာကျွန်တော်နေတဲ့59လဆုတောင်းပြီးအစ္စလာမ်ဝန်ကြောင်းတော်မှာတောက်ကြခွတ်ပါနဲ့ဆောလာကိုတင်ပြတည်ဆောက်ခွင့်ရရှိတဲ့အတွက်59လဆုတောင်းပြီးအစ္စလာမ်ဝန်ကြောင်းတော်အုပ်ချုပ်ရေးအဖွဲ့ဝင်များနဲ့တကွာယနေ့ကြွားရောက်လာကြတဲ့အမျိုးသားအမျိုးသမီးများအားလုံးကိုအထူးကျေးဇူးတင်ရှိကြောင်း အလောရှိမြတ်ရဲ့အထာတော်မှာကောင်းကြီးမင်္ဂလာဖျားဖျားတက်ရောက်စေကျွန်တော်ဆန္ဒပြုပါတယ်ယနေ့တောက်ကြဖုတ်ပါအပါဝင်ပေါ့ကျွန်တော်အလှည့်ကျတင်ပြတဲ့ဖုတ်ပါများတဲ့ပတ်သက်ပြီးတော့ကျွန်တော်ကြောက်ရောက်လာကြတဲ့ဒီကြီးမင်းများကိုအထူးမေတ္တာရခံလိုပါ ကျွန်တော်ရဲ့တင်ပြချက်တွေဟာချွားရောက်လာတဲ့လူကြီးမင်းများတွေကိုဆရာလုပ်ချင်းလည်းမဟုတ်ပါဘူးအမိတ်ပေးနေခြင်းလည်းမဟုတ်ပါဘူးမိမိကြော်ကြားလို့တဲ့ထင်ပေါ်လို့တဲ့စိတ်ဆန္ဒလည်းမရှိပါဘူးကျွန်တော်နဲ့အယူဝါဒမတူညီတဲ့မွတ်စလင်ညီနောင်များကို ဝေဖန်ပုတ်ခတ်တဲ့အနေအထားမျိုးလည်းလုံးဝမဟုတ်ပါဘူးအဝေါရှင်မြတ်ရဲ့ကျမ်းမြတ်ကုရ်အာန်အလ္လာဟ်ရဲ့ဝဟီအဲ့ဒီအလ္လာဟ်ရဲ့ဝဟီကိုတင်ပြဟောခဲ့တဲ့တမန်တော်မြတ်ရဲ့ဟောကြားချက်ကုရ်အာန်မှာရှိတဲ့အရှိတရားကိုသိတာကျွန်တော်အလာသိပါတယ် ယူရပြီးတော့ကျွန်တော်တင်ပြခြင်းလို့ဖြစ်ကျွန်တော်ယနေ့တင်ပြမယ်အချက်အလက်အကြောင်းအရာဟာတော့ဘာမှဆန်းကျင်တဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကမ္ဘာမွတ်စလင်တွေတိထားပြီးတဲ့ကိစ္စပဲတင်ပြအချို့အချို့တော့ကိုရကျမ်းမြအပေါ်မှာအယူဆတွေတော့လွဲကြတော့ဒါကပြဿနာမဟုတ်ပါဘူးမိမိတို့နှစ်သက်ရာရွေးချယ်ပိုင်လို့ရှိတယ် ကျွန်တော်တို့ဒီ59လဆူတောင်းပြီးအစ္စလာမ်ဟောကြောင်းတော်မှာလွန်ခဲ့တဲ့နှစ်မြောက်များစွာကမြောက်များစွာဆိုတာအဒီစာပေအရာပြောလို့နှစ်နဲ့ကျော်ရင်သုံးပုံတော့စပြီးတော့အရာကိုမြောက်များစွာသုံးတယ်ကျွန်တော်10နှစ်ကျော်ကျော်ကာလတည်းကဒီစနစ်ကိုလက်တွေ့ကျင့်သုံးခဲ့ပြီးဖြစ်အဲ့ဒီစနစ်ကရမဇန်အဝေး အထက်လအဝေးထက်မှာဆွေရမနဲ့ပတ်သက်လာရင်ကျွန်တော်တို့လာကြည့်တဲ့အလုပ်မလုပ်ဆွေရကိုဝါဖြေတဲ့ချိန်မှာလည်းပဲကျွန်တော်တို့ကကိုရံကျမ်းမြတ်တတ်မှတ်ပြတာနဲ့အညီပဲဝါဖြေခဲ့တာလူကြီးမင်းများအောင်သိပါဆိုလိုတော့ကကျွန်တော်အခုတင်ပြမယ့်စနစ်ဟာကျွန်တော်တို့ဤပလီဝန်းကျောင်းတော်မှာ နှစ်ပေါင်းများစွာတည်းကလက်တွေ့အကောင်အထည်ပေါ်ဆောင်ရွက်ကျင့်သုံးခဲ့ပြီးတဲ့ကိစ္စပဲဖြစ်ပါတယ်အဲ့တော့ရမဇန်လမြတ်ကြတဲ့အခါမှာအလာကိုယုံကြည်တဲ့မွတ်စလင်တွေအလာအမိန့်ကိုလက်ခံရပြီပါဘယ်လိုစနစ်တင်တဲ့ဆီယောကိုတည်ဆောက်ရမလဲဆိုတာအလာရှင်မြတ်တမပြထား ဆွေယံဆိုင်ရာအာရတော်ပေါင်းမြောက်များစွာကကျွန်တော်တစ်ခုနှစ်ခုကိုတင်ပြအဲ့ဒီတင်ပြချက်ကဘာဖြစ်လို့တင်ပြရလဲဆိုရင်ဗုဒ္ဓဆူရာနံပါတ်2အာရတော်42မှာအလောရှင်မြတ်ကအမိန့်ကိုပေးထားတယ်ဝါလာတလ်ဘီဆူလ်ဟက်ဘ်ဘီလ်ဘာတွင် င်တို့ဟာမာရင်ချွတ်ချော်နေတဲ့မာရင်နေတဲ့ယုံကြည်ချက်တွေလောက်ရတွေကိုရှင်းသုံးမှုတွေကိုအမှန်တရားပေါ်မှာလာပြီးတော့အကာအကွယ်မလုပ်ရအောင်အမှန်ကိုအမှန်နဲ့မဖောက်ဘူးရဝတ်တုံဟောက်ကောဝမ်တုံကာရဘူး အသင်တို့ဆိုတာလူတိုင်းအားလုံးကိုပြောနေတာနော်မိမိတို့သိရှိထားတဲ့အမှန်တရားတွေကိုထိန်ချန်ထားခြင်းလုံးဝမပြုရဘူးလို့အလရှင်မြတ်ကဥပဒေပြထမ်းထားတဲ့အတွက်အရှင်မြတ်ရဲ့ကြီးကျူတော်နဲ့ကျွန်တော်သိထားတဲ့ကုရ်အာန်အာရဲ့အချို့အရှိတိုင်းတင်ပြမှာဖြစ်ပါတယ်။ဆူရာ၁၈အာရဲ့၂၉မှာပြောပြီး فقل أمانة جيني علي الحق من ربكم تاورا من كان تيجا ما أمان تيا هار أدي لودادو تيا لون شيدي ما سجا ولا أنا لا وبيجو بيرو على شيء ما يتانوما ပြခါနဲ့ကုရ်အာန်ရဲ့ဥပဒေဒီသားလေးသာဝရမှန်တယ်ဆိုတာအတင်းတမန်တော့ကြီးညာလိုက်တာ فمن share of valuing အဲ့ဒီဥပဒေသားကိုညီသူမဆိုးသဘောကျတယ်ရှင်းတတ်တယ်နှစ်သက်တယ်ဆိုရင် तू ယုံကြည်ပိုင်ခွင့်ရှိသည် woman share fal yafur ညီသူမဆိုးအလားပြဥပဒေအမှန်တရားကိုငြင်းဆန်လို့တဲ့ဆန္ဒရှိမယ်ဆိုရင် तू ငြင်းဆန်ပိုင်ခွင့်ရှိပါတယ်အလားကို အဲ့တော့ကျွန်တော်တို့ပြရတယ်ရမဇန်ဆိုင်ရာအာယတ်တွေမြောက်များလာတဲ့ကကျွန်တော်အချိန်ရတော့ပြပြမယ်ဆူရာနံပါတ်1အာယတ်တော်183မှာလူကြီးမင်းများသိထားတဲ့အာယတ်ပါယာအယုဟလဒီနာအာမနူကူတီဘာအလိုင်ကုမ်ဆူယာအမန်တရားကိုတက်ဝေယုံကြည်တဲ့အမျိုးသားအမျိုးသမီးအားလုံး kutiba alaykum as-siyam အသင်တို့အားလုံးရဲ့အပေါ်မှာစူယံဆိုတဲ့ကျွန်တော်တို့မြန်မာလူဥပုသ်ဆောက်တယ်ပဲကောကောဝါရှောင်တယ်တော့တော့ပြဿနာမရှိဘူး။ဘောဇာပဲကောကောပြဿနာမရှိဘူး။အဲ့ဒီစူယံကိုတိဆောက်ဖို့ငါရှင်မြတ်ကကုတိပလို့တုံးတယ်အတိပြုတ်တမတ်ချေခံခဲ့ရပြီ။ والذين من قبلكم لعلكم تتقون အသင်တို့ရဲ့အရင်အရင်ကုရ်အာန်ကျမ်းများမကြခင်ကရှေးရခေလူသားတွေကိုလည်းပဲငါရှေကစီရန်ဆိုတဲ့ဥပဒေသားကိုအတိပြုတတ်မှတ်ခဲ့ဖြစ်တယ်။ရည်ရွယ်ချက်ကုရ်အာန်ကျမ်းများဘာကြောင့်ကြလဲကုရ်အာန်အာယတ်တော်ဘာကြောင့်ကြလဲဆိုတော့ရှာနေနဇူဆိုတာအပြင်းမမရှာနဲ့ အပြင်မှာရှာရင်ကွယ်လွယ်ချက်တွေအများကြီးတွေ့အဲ့ကုရ်အာန်ရဲ့ရှာနေတဲ့ဆိုရှင်းနေချက်ကကုရ်အာန်ထဲမှာပဲရှိလေ့လာကြည့်အဲ့တော့အတင်းတို့နဲ့တော့တင်းတို့ကရှင်းလူသားတွေကိုငါရှင်းမြတ်ကဆွေရန်ပြီးဆောက်ပိုက်တဲ့ရည်ရွယ်ချက်ဘာကြောင့်တိဆောက်ခိုင်းလဲဆိုတဲ့ကုရ်အာန်ကပြန်ရှင်းတယ် لعلكم تتقون အတေတော့တကွာရှိကြစေရန်အလို့ငါငါရှိနေဒီဥရိတတကွာဆိုတော့ကျွန်တော်သိထားပါတယ်ဒီမှာလည်းသက်ဆိုင်ရာဆရာလေးကျွန်တော်လည်းတကွာနဲ့ပတ်သက်ပြီးတော့တော်တော်လေးရှင်းထားပြီးဖြစ်တဘောကပါလေတကွာဆိုဒီမှာနောက်ပိုင်းကျွန်တော်တင်ပြမယ့်အားရတွေကရှင်းသွားလိမ့်မယ်တကွာပါလေအကျဉ်းအဖြစ်တော့ အလားပြဥပဒေအမှန်ကိုယုံတယ်အဲ့ဒီဥပဒေကတတ်မှတ်တဲ့အချက်လက်လမ်းတွေပေါ်အတိအကျလိုက်တာအဲ့ဒါတကောပါကောင်းဆွေယံတိဆောက်ဖို့ဘဒုကဥပဒေပြဋ္ဌာန်းတာလေအမောရှိမြတ်တမန်အဲ့ဒါဆိုရင်ကျွန်တော်တို့ကဆွေယံတိဆောက်ခြင်းဒီ first step ဖြစ်တယ်တတ်နိုင်သူများတော့ ဆီယာနဲ့သက်ဆိုင်တဲ့အာယတ်တွေကကျွန်တော်တခုတင်ပြဆူရာနံပါတ်30အာယတ်တော်ငါဝလ္လာဒီ ဂရမရှိတဲ့အတိုင်းဖြစ်တယ်။ هو الذي جعل الشمس ضياء والقمر نورا အလားရှိမြတ်။ဘာဒီဒီကျွန်တော်တို့ဘာမှလည်းပြပြချင်းမိုင်60နဲ့3သောအကွာဝေးမှာရှိတဲ့လေးကိုငါရှင်မြတ်ကအသေးချာစီမံချက်နဲ့ပြုလုပ်ထားတယ်။ဘယ်လိုစီမံချက်လဲ။ဒွေရောက်ကိုယ်ပိုင်အလင်းရောက် ဒါကြောင့်အသေးစိတ်ကြင်ပြဖို့မဟုတ်ပါဘူးကိုယ်ပဲလေးအောင်ငါပြည့်ငါပြည့်လောက်ထားတယ်ဝါကမောအဲ့ဒီလာကိုတော့နူရောနေရရတဲ့အဆင့်ကလေးဝင်တောက်ပါတဲ့အဖြစ်တွေကကဘာကျိုးနဲ့မိုင်းကမ်းရခြင်းနှစ်သိန်းသုံးနှစ်သိန်းလေးတောင်းတော့ရှိတယ်ဒါတက္ကပတ်တဲ့ဘုံတော့အနီးအဝေးအများကြီးရှိတယ်နေတဲ့လူကအနီးဝေးရှိတယ် ပြောပြီးတော့ငါတကယ်ချာလောက်ထားတယ်တော့ဆက်ပြောတယ်ဝကတ်တရာဟူမနာဇီလာလီတာလမ်ဝါဒတ်စနီနာဝါလကိဆာလီတာလမ်ဟူအသေလူသားတို့သိရှိနိုင်ရအတွက်အဲဒီလာကိုတို့ရဲ့ဂျိုးပတ်စခန်းတွေမှာ ဘာလို့လဲကဘာနဲ့အကွာဝေးရဲ့မိမိရဲ့လေပတ်နှုံးရဲ့ကဘာကိုပတ်တဲ့နှုံးတွေကိုတဲ့သူ့ရဲ့ဝင်ရိုးဆုံးသူ့ရဲ့လမ်းကြောင်းသူ့ရဲ့ရုပ်ပတ်စခန်းတွေမှာကတ်ဒါရဟုအတိအကြအတိပြုတ်တတ်မှတ်ခဲ့ဖြစ်ပြီဘာပြောလဲကျွန်တော်သိပါအလ္လာဟ်တတ်မှတ်တဲ့နေတွေလားစက်ကြော် သေချာတတ်မှတ်ထားတယ်ဆိုတော့မွတ်စလင်တွေကယုံတယ်ဟာအလ္လာဟ်တတ်မှတ်တာမှမယုံဘူးဘယ်လိုလုပ်မွတ်စလင်ဖြစ်မှာဟုတ်ပြီအဲ့တော့နေကြတော့ကျွန်တော်တွက်လိုက်တနှစ်ပတ်လုံးကြိုက်တဲ့ပလီဝတ်ကြောင်းတော်သွားနေဝင်နေထွက်နေမွတ်တဲ့နေဝင်အားလုံးတခါတော့ပုံသေးတတ်မှတ်တာလေ ဘယ်လားဘယ်နေ့ဘယ်ခုဘယ်လားဘယ်ချိန်ဘယ်နေ့ဘယ်မှာဘယ်ချိန်ဒီထွက်မယ်မိုးတက်မယ်နေဝင်မယ်ဝတ်တိပဲဘာကြောင့်လဲအလ္လာဟ်တမကမလွယ်ဘူးလို့လက်ခံတာဝါဖြည့်တယ် လိတာလမူအဒဒစနီနာဝလ်ဟိဆာမင်းတို့အဲ့ဒီနှစ်တွေကိုတွက်ချက်ဖို့အာရှင်မြတ်ကသေရီထိုင်တာတတ်မှတ်ထားတယ်တဲ့ပါစေဝမာခလကအလ္လာဟူဇာလီကာအ illa bil haqq ငါဒီလိုအဲ့ဒီလိုတတ်မှတ်ထားတာလေအမှန်တရားအတွက်တော့တဲ့ بالحق သိကြမှန်ကန်မှုရှိအောင်ငါတတ်မှတ်ထားတယ်ဆက်ပြောလိုက် يفصل الآيات لقوم يعلمون အဲ့ဒီနေနေလာနေတတ်မှတ်ထားတာအဲ့ဒီပညာရတွေကိုသိတဲ့လူတွေနားလည်တဲ့အာလင်တွေပညာရှင်တွေအတွက် يفصل ငါရှင်းလင်းထားပြီးဖြစ်တယ် ရှင်းနေတာနားမလည်တဲ့လူတို့တော့မပါဘူးတော့ဒါကုရ်အာန်ကပြောတာ يفصل الآيات لقوم يعلمون သိနားလည်တဲ့အဲ့ဒီပညာတတ်တဲ့လူတွေအတွက်ငါရှင်းထားပြီးပြီကျွန်တော်အမိတ်ပြီးတယ်လူကြီးများများကြားရပြောလို့ရတယ်မကြားရင်အလားသောလို့ဖတ်ပြီးအာရကဖြစ်ပြီးတာဟုတ် အဲ့ဒီတော့အလားတမတ်တဲ့ဥတွေကိုအလားပြထမ်းတဲ့စနစ်နဲ့အညီပဲကျွန်တော်တို့ကနိုင်တာချိန်တော်ရမယ်အကောင့်တွေပေါ်ရတယ်ဟုတ်ပြီကျွန်တော်တို့တက်ချက်ပြီးတော့ကျွန်တော်ဒီပလီမာတော့ဒီပေါင်းများစွာနဲ့လုပ်နေတာเนาะအကျင့်သုံးနေတာကျွန်တော်အခုမှပြောတာအဲ့ဒီတော့ဝါပြေတဲ့အခါမှာဝါချီတဲ့အခါမှာကျွန်တော်တို့ပြောတဲ့စကားပဲ ဝါဝင်တဲ့အခါမှာကျွန်တော်တို့ကနိယက်ဆိုတဲ့ဟာကိုမြမဝေါဟာရနဲ့နိယက်ချီတယ်လို့တုံးတယ်ကျွန်တော်အသက်20ပေါင်းဝန်းကျင်အထိအချိန်များစွာနိယက်ချီဘာဖြစ်လို့လဲဆိုတော့နိယက်မချီမပိုင်ဘူးလို့ပြောထားတယ်ဆိုတော့တနေ့လုံးငါ့ခံပြီးမပိုင်ပါဆိုတော့ဘယ်အဖြစ်ခံမလဲ ဖတ်တယ်ပဲဖတ်တယ်ဖတ်နေရချီခြင်းမချီခြင်းကျွန်တော်မှမပြောနေရဆိုတာဘာလဲစိတ်ထဲမှာရည်စူးလိုက်တာစိတ်ထဲမှာရည်စူးလိုက်တာနေရဆိုအဲ့တော့နေရနဲ့ပတ်သက်ပြီးအလရှိမြတ်ကဘယ်လိုကုရ်အာန်မှာပြထားတယ်လဲကျွန်တော်သင်ပြမယ်လူကြီးမင်းများကြိုက်ပါရေးချင် ဆူရာနံပါတ်1အာယတ်တော်33မှာရှင်းရတာ وأعلم ما تبدون وما كنتم تكتمون သူဘာနဲ့နေချပ်လို့ إني عالم غيب السماوات والأرض နားလေဒါရှင်းရစัจ java အနန္တမှာရှိတဲ့အကွယ်တကအကွယ် ဝါလောအဲ့ဒီကဘာကျော်မှာရှိတဲ့တာမန်မမြင်တဲ့အကွယ်တကောအကွယ်အားလုံးကိုငါသိဆက်ပြောတယ်ဝါအာလမူနောက်ထပ်ငါသိသေးတယ်မာတုတ်တူမင်းတို့ပြောနေတဲ့ဖွင့်ဟပြောတဲ့စကားတွေဝါမာကွန်တုတတ်တူမူမင်းတို့ဖွင့်ဟမပြောဘဲနဲ့စိတ်မှာညှို့ဝှက်ထားတဲ့ကြံစီတာလဲငါသိတယ် သူတို့ကဆင်နေပြီလားဒါမလိုက်တာလည်းပြောတာလူတွေနဲ့မဆိုင်ဘူးဒါမလိုက်တာပြောတာတေးရှာလူတွေနဲ့ဆိုင်တယ်ကုရ်အာန်ဆူရာနံပါတ်50အာယတ်တော်16မှာဒီလား ولقد خلقنا withu bihi nafsu ငါလူသားကိုလေစနစ်တကျ evolution ဆင်းရဲဖြစ်စေရဖြစ်ထုံးပေါ်ပေါက်ခဲ့ပြီးမှအဲဒီလူသားတိုးတိုးတိတ်တိတ်ညှို့ဝဲပြီးတော့ကြံစီမှုတွေကိုလည်းငါသိတယ်နော်တဲ့ဝါနာအလမမာတူဝဆွေဆိုပြီးမင်းတို့ lil worry ကျွန်တော်တို့အလာဘုံကိုတင်တာဟုတ်လားဒါသူကျွန်တော်တို့တင်တာကိစ္စကုရ်အာန်ကပါဝနဟနူအကရဘူအီလာဟီမင်ဟဘလ်ဝရီမင်းတို့တိတ်တဆိတ်ညှို့ဝှက်ပြီးကြံကြည်တာငါဘာကြောင့်သိလဲသိလားတဲ့မင်းတို့လေကြောင်းတွေးကြောရှိတာအဲ့ဒီတွေးကြောထက်ပို့ပြီးတော့မင်းတို့နဲ့ကနီးနီးကပ်ကပ်မှရှိတယ် လာဒီမှာရှာနေမှုရှိတယ်ပြောအဲ့ဒါဆိုရင်ကျွန်တော်တို့ကအလာရဲ့လူဝိုင်းတော်လာစုမှာဟောကတန်ကားတော့ထားလိုက်ပါတော့ဗျာမနေ့ပြေဆိုတော့ထားပါဒီနေ့မှမဟုတ်နော်ထုတ်ပြောဖို့လိုသလားလိုတယ်ဆိုလူကြီးများများပြောကြအခုနောက်အာရဲ့အရာတော့ကုန်ပြီဘာဖြစ်လို့လဲဆိုတော့ မဖတ်မိမပြောမိမပိုင်ဘူးဆိုတော့ကျွန်တော်တင်ပြအခါတစ်ထောင်နည်းချီလို့ရဝီဒီမင်းများရွေးချယ်ဟုတ်ပြီဝါဖီကြီးဆိုင်ရာကိစ္စတင်ပြကျွန်တော်တို့ကလေးမိုးကြောင်းပါပါတော့ဝီဒီမင်းများသိတယ်ဒီမှာလည်းကျွန်တော်တို့ဝါပီတင်ထားတဲ့အပေါ်တတ်မှာအဆင့်မြင့်မြင့်ကျွေးတယ်သုံးတတ်မှာကျွေးတယ်နော်သုံးတတ်မှာအဆင့်မြင့်မြင့်ကျွေး လာပြီးတော့ဖြစ်တာเนาะနေ့စဉ်ရာဇဝင်မှာရှိတယ်တနေ့ကလေးဆို200ကျော်မှာရှိတယ်ကောင်းပြီဘာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးကုရ်အာန်ဆူရာနံပါတ်2အာယတ်တော်180နဲ့ခုနှစ်မှာအလ္လာဟ်ကဘယ်လိုပြဌာန်းလဲဆိုကုရ်အာန်အာယတ်တော်များကိုဖတ်တာကိစ္စမရှိဘူးနားလည်အောင်ဖတ်ပါ ငားလေယုံနဲ့မရဘူးဘာတွေပြောလဲဆိုတာကိုစဉ်းစားပါအဲ့ဒါတော့မရဘူးသလုံးကြီးရဲ့ဖွဲ့စည်းပုံအနေထားပါလေသေးလားအမှန်တော့ဟုတ်ပြီအဲ့တော့ဝါပြေတဲ့ကိစ္စအလကားပေါ်ပြီစူရနဲ့အာယနံပါတ်189ဘာသာပြောကျွန်တော်အလျက်အာယကရှိတယ် နော်လိုတဲ့နေရာမှာချဝတ်တကူဝတ်တကူမာကဒဘအလ္လာဟူလကုမ်ရှင်းရှင်းလေးပဲပြောတာဝတ်တကူမာကဒဘအလ္လာဟူလကုမ်အတင်တော့ဘူးလေအလ္လာဟ်ရှင်မြတ်ကဘယ်လိုဥပဒေတတ်မှတ်တယ်ဆိုတာအတင်လို့ရှာကြအထူးသဖြင့် အစ္စလာမ်ဘာသာကိုတည့်ဝင်ယုံကြည်တဲ့မွတ်စလင်တွေကဘရုဥပဒေအစ္စလာမ်ဘာသာရဲ့ဆိုင်ရာကျင့်သုံးမှုမှာဘရုတမန်ချက်ကိုရှာရမယ်ဝတ်တကူမာကဒဘလောလကုမ်မင်းတို့အတွက်အလ္လာဟ်ကဘာတွေတတ်မှတ်ခဲ့လဲဆိုတာကိုမင်းတို့ရှာကြကျွန်တော်တို့ရှာရှာရမှာပေါ့ပြောပြီဝကူလူဝရှရာ minum saja washrabu at inataw sana itaw nanti hindi. le minum fajr fajr chenji fajr sana janaro tir hala tir hai mana fajr chenji how tir fajr chenji sana mana dama fajr sara sakaluba လင်တယောက်အနေနဲ့တော့ဆလာတိဆောက်တဲ့အချိန်ဖာဂျာဆလာလို့ပြောလိုက်တာမှန်တယ်တို့လားသူစကလုံးပါဖတ်ဆိုတာပါဖာဂျာရောဖာဂျီရောဖာဂျီရောဖာဂျီဆိုတာကအမောင်တို့ကိုထိုးဖောက်ဝင်ရောက်လာတဲ့အလင်းသားကိုခေါ်ဒါကအမောင်ချလူသားတွေရဲ့မှားရင်ချွတ်ချော်နေတဲ့အသွေးခေါ်တွေက အမှန်တရားကိုထိုးပေါက်ဝင်ရောက်လာတဲ့အချိန်လဲ faith လို့ခေါ်တယ်ကတ္တမပါရမလား سلاما هي حتى مطلع الفجر အေးဒါအဲ့တော့အဲ့ဒီအလင်းသားပေါ်လာတဲ့တိုင်အောင်မင်းတို့စားလိုက်တောင်းတယ်အလင်းသားပေါ်လာရင်ဘာဖြစ်တော့မလဲစားခြင်းတောက်ခြင်းလက်ဆိုင်ဘယ်ချိန်မှာလဲဆူယံတီတောက်ပြီးစားတဲ့အချိန် ဟုတ်ပါတယ်ကျွန်တော်တို့ဖတ်ကြမနေ့ဝါစေဝါရတဲ့အခါမှာကြည့်လိုက်ပါဝါရတဲ့အချိန်ပြင်ကြည့်လိုက်ပါဘာအလေးရောက်မှမရှိမှန်ဖြေတဲ့အချိန်မှာအလေးရောက်ရှိမရှိလူကြီးများများကြည့်ပါကျွန်တော်တို့မျိုးသိတယ်ဒီမျိုးများကြည့်ကြိုက်တဲ့အချိန်ဖြေလို့ရတယ်လို့ကျွန်တော်ဘယ်အချိန်မှဖြေလို့မရှိဘူးခေါင်းမရှိတာချတယ်ဘာဆက်လို့ باشروهن وأنتم عاكفون في المساجد သစ္စာနဲ့ပြောတာနော်အတေတို့ပလီဝတ်ကြောင်းတော့မှအေတကထိုင်နေရင်တရားဘာဝနာစီးပြနေရင်အမျိုးတင်တို့ရဲ့ဇနီးတွေများနဲ့ပေါင်းပြီးဆက်ဆံမှုမရှိဘူးအဲ့ဒါဆိုရမ်ဇန်မှာဘယ်လိုလဲအားရတယ်ရမ်ဇန်မှာသူ့အပေါ်အာရမရှိဘူး أحل لكم ليلة ليلة الصيام ila nisaikum ဆွေအောင်တိဆောက်တဲ့အချိန်မှာညပိုင်းအမောင်တို့လွှမ်းလာတဲ့အချိန်မှာအတင်တို့ရဲ့အမျိုးသမီးများနဲ့ဇနီးတွေများနဲ့တရားဝင်ပေါင်းလေးပြည့်ဟိုဟဲလာလကုမ်ငါရှေ့တင်တို့ဟာလာလခွင့်ပြုထားတယ်ခုနတားလိုက်တာကဝလာတူဘာရှိရူဟွန်နာဝလာတူဘာရှိရူဟွန်နာ أنتم عاكفون في المساجد မစဂျစ်ကအများကြီးပလီလာမှာအင်ဒီကပ်ခံနေတာမင်းတို့ကအောင်းလို့ရှိဘာဆက်ပြောလဲနည်းနည်းလေးလာကြည့်ပါအလုံးစိတ်ဝင်စားဖို့ပါ تلك حدود الله فلا تقربوها အဲ့ဒီဝါပြေရင်တို့ဝါချီရင်တို့အဲ့ဒီဥပဒေတွေကို တတ်မှတ်တာဘယ်လိုလဲတဲ့သင်ကဟိုလိုတော့မအလားအရှင်မြတ်ကိုယ်တိုင်တတ်မှတ်တာဥပဒေဖြစ်တယ်နော်တဲ့ဝလာတကရဘူဟာဖလာတကရဘူဟာအဲဒီ င်းရမ်းနဲ့တစ်ဆက်တည်းပြောမယ်လာအလကုမ်ယက်တကူအဲဒီလူတွေတကွာရှိကြစေရအလုံးငါဒီဥပဒေကိုငါအရှိတတ်မှတ်တာပါတကွာရှိကြရတယ်တကွာရှိကြရဲ့လူတွေပဲရှိလဲရှိတယ်နော်တကွာဆိုင်ရာအကြီးအများကြီးပါကောင်းပြီအဲ့တော့ အတင်းတို့တကွာအဲ့ဒီလူတွေတကွာရှိဖို့ငါရှင်မြတ်ကအဲ့ဒီငါရဲ့ကုရ်အန်ထဲမှာငါအာရဲ့တွေငါရှင်းလင်းထားပြီးပြီတဲ့အဲ့ဒီရှင်းလင်းချက်တွေကလူသားတွေအားလုံးအတွက်တော့အားလုံးအတွက်ရှင်းထားတယ်အတင်းတို့တကွာရှိဖို့ဆောလောဘရမလအလ္လာဟူတတ်တကူဒီမှာကျတော့ရက်တကူဆိုတာကတပ်ပါဆန်အများကြီးသူတို့အဲ့ဒီအလိုက်ဥပဒေသားကို အကောင့်တွေပေါ်ဆောင်ရွက်တဲ့သူတွေကိုညှို့တဲ့အတွက်ရက်တကူလို့တုံးတာအဲ့တော့ကျွန်တော်တကွာရှိရမယ်ကျွန်တော်စီယံတိဆောက်ချေရဲ့ရွယ်ချက်ဒီတကွာရှိဖို့ပဲရမဇန်လမှာတော့မကောင်းတတ်နိုင်တယ်များရှောင်းအရန်ကောင်းတယ်ရမဇန်လည်းပြီးတော့ထုံးဆောင်တိုင်းမဖြစ်တယ်ကျွန်တော်ရမဇန်မွတ်စလင်မှမဟုတ်တာရတဲ့ပါမွတ်စလင်ပြန်တယ် ထိုင်နေလဲကြံနဲ့တတ်တန်တလျှောက်လုပ်ပြီးလိုဝင်နေတာဆိုလိုတာကတင့်တုံမှုပြောတာနော်ကောင်းဒါဆိုတပေါ်ရှိတဲ့အတွက်ကိုဘုရားမှာအိုက်တယ်ကျွန်တော်တို့ပြောရအဲ့ဒီထဲမှာကျွန်တော်တော့ပါမယ်လို့ကျွန်တော်သိနေတယ်ဒါပေမဲ့တစ်ခါတော့ကိုမထင်တာဖြစ်တာကိုထင်နေတာလည်းမဟုတ်တာဖြစ်တာနော် အဲ့တော့တကွာရှိတဲ့လူဒီဘယ်သူလဲမောင်ဖြူလားမောင်မိုးလားမောင်မဲလားမောင်သားမဆိုင်ဘူးဘယ်လူမျိုးလဲမဆိုင်ဘူးဘယ်အဆင့်သားလဲမဆိုင်ဘူးဘယ်လိုအသားရောင်လဲမဆိုင်ဘူးဘယ်ခေတ်ကာလလဲမဆိုင်ဘူးတကွာရှိတဲ့လူတွေရဲ့သဘောတရားတွေနဲ့အာရတော်မြောက်များစွာတွေကတ တနည်းအားဖြင့်ဟာဒီပညာကိုတိုက်ရကျွန်တော်တို့သမတ်တဘွားကြောင့်ကျွန်တော်မပြောအလ္လာဟ်သမတ်တဘွားရှိတဲ့လူတွေဟာဘယ်လိုပညာတွေတိုက်ရမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးကုရ်အာန်ဆူရာနံပါတ်30အာယတ်တော်6မှာအလ္လာဟ်သမတ်ထားတဘွားရှိတဲ့ရှိတဲ့ပညာစနစ်ပညာရေးဆိုင် ပညာဆိုတာလူကြီးမင်းများသိတယ်နော်စက်မှုလက်မှုကျောင်းပညာအတတ်ပညာအသိပညာအလုံးအကျောင်းဝင်တယ်နော်ဘယ်လိုပညာဖြစ်ဖြစ်လူနဲ့လူပေါင်းဝင်ခြင်းကိုအကျိုးဖြစ်ထုံမှုဖြစ်ပေါ်စေမဲ့ပညာရများအလုံးရောအကျောင်းဝင်တယ်ဒါဆူရတ်ဆယ်အားချောင်းမှာပြောတယ်ဆိုအင်နာဖစ်တလာဖစ်လိုက်ဝန်နဟာ وما خلق الله في السماوات والأرض لآيات لقوم يتقون إيه هنا يتقون هذه ناية تدي لكنا أتهم تاري هذا لقوم يتقون တကွာရှိသူများအတွက်တတ်တည်အထောက်ထားတွေဖြစ်တယ်နော်တဲ့အဲ့တကွာရှိတဲ့သူဘာဘာပညာလဲဆို သူ့ဘဝရဲ့ إن في اختلاف الليل والنهار ကျွန်တော်ကဘာကြီးမနေရတိတိကျနေပြီနော်ကြာနေပြီတတမတ်ရတာဟုတ်ပြီယာရုတူတွေပြောင်းတယ်နော်နေညနေပြောင်းတယ်ခေတ်ကာလအခြေအနေပညာရည်တွေပြောင်းနေတယ်လူတွေလည်းပြောင်းနေကြတယ်သူတက်နေကြ အဲ့ဒီမှာဘဝကြီးကနေနေညနေပြောင်းနေတဲ့ကိစ္စအင်းနာခံလိုက်တယ်နော်အသေးချာအလေးနဲ့ကိုပြောတာဗုဒ္ဓမြတ်အတုံးလုံးမှာလက်ကတ်တို့အင်းနာတို့ခံလိုက်အဲ့ဒီတင်ပြမှာအရှိဥပဒေဒီအခိုင်အမာအလေးနဲ့ဖြစ်လို့အရှိရပါအင်းနာ fit law fi life ကြောက်ပြောင်းလဲကဘာလေလို့ဟုတ်ပြီကဘာဘာကြောက်လဲဘယ်မိုင်းလို့လဲဘာကြောက်လက်ဆက်တော့မိုင်းလဲစားဘာကြောက်ပြီးလဲအဲ့ဒီပညာတွေကိုတကွာရှိတဲ့လူတွေတတ်ရမှာပေါ့သိရမှာပေါ့လေ့လာတာအဲ့ဒါမဟုတ်ဘူးတဲ့ဝါမာခလကောလောအလာရှိမြတ်ကဟာရီဟာရီဖန်ဆင်းခဲ့တဲ့ ဖိစမာဝါရှိသည်များစัจ java လာအနန္တတွက်ချက်လို့မရတဲ့စัจ java လာတွေဖန်ဆင်းခဲ့ခြင်းနဲ့၎င်းဝါလောဟာဒီကဘာကျိုးမြေပေါ်မြေအောက်ရေပေါ်ရေအောက်တောတောင်ပေလေသဘုတ်တရားတက်ရှိတက်မဲ့ဖန်ဆင်းခြင်းနဲ့၎င်းအဲ့ဒီအရာတွေနဲ့ပတ်သက်ရင်တဲ့လာအာယာ အဲ့ဒီမှာငါအလားရှိကြောင်းငါဖန်ဆင်းကြောင်းငါထိမ့်သိမ့်ကြောင်းငါရဲ့စိုးမှုအုံချုံမှုအောက်မှာရှိကြောင်းတက်တည်တဲ့အဲ့ဒီမှာရှိတယ်နော်တဲ့အဲ့ဒါလည်းဘယ်လိုပဲဖြစ်သွားမှာဒီကောင်းမင်းရက်တဘူးတကွာရှိတဲ့လူတွေဒီထောက်တာတွေတော့တကွာရှိတဲ့လူတွေပညာတတ်တွေဖြစ်ရတယ်လွယ်လွယ်လေးအစ္စလာမ်အလာဟ်ကိုပေါ်လာမွတ်စလင်တွေဟာ ပညာတတ်ပြီးဖြစ်ရမယ်အလားဖန်ဆင်းထားတဲ့စัจ java လာအနန္တကဘာကျိုးတက်ရှိတက်မဲ့လောကအာလုံးဆိုင်ရာကိုလေလာတိရှိသဘောပေါက်ထားတဲ့ပညာတတ်ပြီးဖြစ်ရမယ်လို့တမန်တော်မြတ်က1400တဲ့ကအလားဝဟီကိုကုရ်အာန်ကြီးမှာပါဒါကြောင့်ရှင်ရံကလည်းပဲအလားရှိမြတ်ကတို့တက္ကဝါရှိကိုရှင်ရံပြီးဆောက်ခိုင်းရဲ့ ရမဇန်လမှာတကွာရှိပြီးတော့ကျန်တဲ့ဆက်တလမှာလည်းတကွာရှိတင်မယ်ရှိရမယ်ရှိဖို့ကြိုးစားမယ်ကျွန်တော်ကျွန်တော်ကိုကျွန်တော်ပြောနေတာเนาะရှိဖို့ကြိုးစားမယ်မသိမချင်းအလားတတ်မှတ်တဲ့ကုရ်အာန်ရဲ့ဥပဒေအပေါ်မှာကျွန်တော်တို့ကလေ့လာမယ်လက်ခံမယ်ကြည့်တော့အလားက 85ရှည်ကျွန်တော်ဒါမတင်ပြပါချိန်ကြီး9မိနစ်လောက်ပဲပြော يريد الله بكم اليسر ولا يريد بكم العسر ဆွေရန်တည်ဆောက်ခြင်းပဲဖြစ်ဖြစ်လူဘဝတည်ဆောက်မှုဆိုင်ရာဘယ်လိုကိစ္စပဲဖြစ်ဖြစ်အလာရှင်မြတ်ကအသင်တို့လူသားအလုံးကိုလွယ်ကူမှုကိုပဲလိုလားတဲ့တော့ တင်တို့ဘဝတည်ဆောက်တဲ့စနစ်အလုံးပါခက်ခဲခဲမှုကိုဝလာယူရီငါဆန္ဒမရှိဘူးလေလေဒါကဘာလုံးဘယ်လိုခက်တယ်ပြောပြောအလာဘာပြောလဲဒါကိုကျွန်သိတာဒါကဘာလုံးဘယ်လိုပဲယူဆပါစေဒါတို့ဘာလွတ်လပ်ပဲရှိတယ်သောရဆူရနဲ့တရားစစ်စက်ကိုလည်းပြောတာနော် ဝတ်တဟူမာကဒဘလောဟူလကုအတင်းတို့အလရှင်ဘက်ကဘာတွေတတ်မှတ်လဲဆိုတာကိုအတင်းတို့ရှာဖွေရမယ်ဟောအဲ့ဒါကြောင့်ဒီနေ့ကျွန်တော်အချိန်နဲ့ပြည့်တဲ့အတွက်ကျွန်တော်ယခုလိုဗရာမရှိတဲ့အားလေးကိုကျွန်တော်ညာမီတော့ရှင်းပြတာလူကြီးမင်းများနှစ်တည့်ရ တင်ပြနေခြင်းပဲဖြစ်တယ်အကယ်၍များအဲ့ဒါလို့တင်ပြလို့တခုခုမကြိုက်တော့အလာကိုမကြိုက်ဘူးလေဒီပါဒီအာရတော်ကို2400တဲ့ကတမန်တော်ကဟောခဲ့တယ်တမန်တော်ကိုပဲဖြစ်တယ်နောက်ဦးစုတော့ကျွန်တော်အခုတင်ပြတာ2400ကျော်နောက်ကျတယ်နော်အဲ့ဒါမလို့ဒီပြည်များကျွန်တော်တင်ပြချက်တွေကို လေးလာပါစဉ်းစားပါကြိုက်ရင်လက်ခံပါချစ်တော့ပါမကြိုက်ရင်ပယ်လိုက်ပါအလာကသူ့ရင်ပြတ်ထားပြီဖမန်ချာဖာလီယုမင်ဝမန်ချာဖာလီယုလက်ခံဖို့လို့ရှိယုံကြည်ဖို့လို့ရှိယုံကြည်လို့ရရောယုံကြည်ဖို့လို့ရှိငြင်းဖို့လို့ရှိငြင်းဆံလို့ရှိသည်ဆိုတော့အဲကိုသင်ပြရတယ်ကျွန်တော်ပထမပြော